ခကြီး16အငယ်1မှ30အာယုန်ဤသားနှစ်ယောက်တို့သည်သာရဖျားရှေ့တော်၌ပူဇော်၍တည်သောနောက်သာရဖျားသည် မောရှေအားမိန်တော်မူသည်ကားတင်းအကူအာယုန်သည်တေဘေးနှင့်ကင်းလွတ်မိအကြောင်းတန်ရှင်းရာဌာနတော်အထက်တစ်တာအပေါ်မှတင်သော အဖုံးကိုကွယ်ကာသောကလကာအတွင်းသို့ အခါခတ်သိမ်းမဝင်စေခြင်းဟံဆင့်ဆိုလော့ငါသည်တစ်တာဖုံးအပေါ် မိုးတိမ်၌ထင်ရှားမည်အာယုန်သည်တန်ရှင်းရာဌာနတော်အထဲသို့အဘယ်သို့ဝင်ရမည်နည်းဟုမူကားအပြစ်ဖြေရာရစ်ဖို့အသက်ပြိုသောနွားထီးတကောင်မိရှိုရာရစ်ဖို့တိုးထီးတကောင်ပါရမည်တန်ရှင်းသောပိတ်ချောအင်ကြီးပိတ်ချောဘောင်းဘီကိုဝတ်၍ပိတ်ချောကပန်းကိုစီးရမည်ပိတ်ချောဘောင်းကိုလည်းဆောင်းရမည်ထိုအဝတ်တစားတို့သည်တန်ရှင်းသောကြောင့် ကိုကိုရေချိုးပြီးမှဝတ်ဆင်ရမည်အပြစ်ဖြေရာရစ်ဖို့စိတ်တငယ်နှစ်ကောင်မိရှုရာရစ်ဖို့သိုးတကောင်ကိုဣဒေလအမျိုးသားပရိသတ်လက်မှခံယူရမည်အာယုန်သည်မိမိနှင့်ဆိုင်သောမိမိအပြစ်ဖြေရာရစ်နွားကို ပူဇော်၍မိမိအဖို့နှင့်မိမိအိမ်သူများအဖို့အပြစ်ဖြေခြင်းကိုပြုရမည်စိတ်နှကောင်ကိုလည်းယူ၍ပရိသတ်စည်းဝေးရာတဲတော်တကားနာ ထာဝရဘုရားရှေ့တော်၌ဆက်ကပ်ရမည်အာယုန်သည်ထိုစိတ်နှကောင်ကိုထာဝရဘုရားအဖို့စေရဒံတဒံလွတ်လပ်လဟာအဖို့တဒံစေရဒံနှစ်တန်ချ၍ထာဝရဘုရားအဖို့စေရဒံကြသောစိတ်ကိုဆောင်ခဲ့၍အပြစ်ဖြေရာရစ်ဖို့ပူဇော်ရမည်လွတ်လပ်လဟာအဖို့စေရဒံကြသောစိတ်ကိုအသက်ရှင်လျက်ထာဝရဘုရားရှေ့တော်၌ဆက်၍ သူအပေါ်မှာအပြစ်ဖြေခြင်းကို ပြုပြီးလျင်တော၌လွတ်လပ်လဟာသို့လွတ်လပ်ရမည်အငယ်7မှ14အာယုန်ဒီမိမိနှင့်ဆိုင်သော အပြစ်ဖြေရာရစ်နွားကိုဆောင်ခဲ့ပြီးလျင်မိမိအဖို့နှင့်မိမိအိမ်သူအိမ်သားများအဖို့အပြစ်ဖြေခြင်းကိုပြု၍မိမိနှင့်ဆိုင်သောအပြစ်ဖြေရာရစ်နွားကိုတတ်ရမည်သာရဖျားရှိတော်ရစ်ပလင်မိခဲနှင့် ပြည့်သောလင်ပန်းကိုကင်လျက်ညက်စွာသောနန္တာပေါင်းမွေအမှုန့်ကိုမိမိလက်၌အပြည့်ယူ၍ကလကံအတွင်းသို့ဆောင်သွားရမည်ထိုအခါသူသည်သေဘေးနှင့်ကင်းလွတ်မည်အကြောင်းနန္တာပေါင်းအခိုးငွေသည်တက်တေခံချက်အပေါ်မှာရှိသောတစ်တာဖုံးကိုမွန်းစေခြင်းဟာသာဝရဖျားရှိတော်၌နန္တာပေါင်းကိုမိဖို့မှတင်ရမည်နွားအသွေးအချို့ကိုလည်းယူ အရှိမျက်နှာဘက်တစ်တာဖုံးအပေါ်၌လက်ညှိုးနှင့် ဖြန်းရမည်တစ်တာဖုံးရှိ၌လည်းခုနှစ်ကြိမ်တိုင်အောင်လက်ညှိုးနှင့်ဖြန်းရမည်အငယ်၅မှ၁ထို့နောက်လူများနှင့်ဆိုင်သော အပြစ်ဖြေရာရစ်စိတ်ကိုတတ်၍အသွေးကို ကလကံအတွင်းသို့ဆောင်ခဲ့ပြီးလျှင်နွားအသွေးကိုဖြန်းတဲ့ကဲ့သို့တစ်တာဖုံးအပေါ်၌၎င်းရှင်း၌၎င်းဖြန်းရမည် ဣသရေလအမျိုးသားတို့၏မစင်ကြယ်သောအပြစ်ကြောင့်၎င်း၊ပြစ်မှားသောအပြစ်အမျိုးမျိုးတို့ကြောင့်၎င်း၊သန့်ရှင်းရာဌာနတော်အဘို့အပြစ်ဖြေခြင်းကိုပြုရမည်။ထိုသို့ဣသရေလအမျိုးသားတို့၏မစင်ကြယ်သောအပြစ်ထဲမှာနေရသောပရိသတ်စည်းဝေးရာတဲတော်အဘို့ပြုရမည်။သန့်ရှင်းရာဌာနတော်၌အပြစ်ဖြေခြင်းကို ပြုအံ့သောငှါဝင်သောအခါ၊မိမိအဘို့၊မိမိအိမ်သူအိမ်သားများအဘို့၊ဣသရေလပရိသတ် အပေါင်းတို့အဖို့အပြစ်ဖြေခြင်းကိုပြု၍မထွက်မီတိုင်အောင်ပရိသတ်စည်းဝေးရာတဲတော်ထဲမှာအဘယ်သူမျှမနေရနောက်တပံသာရဖျားရှိတော်ရစ်ပလင်တို့ထွက်လာ၍ထိုပလင်အဖို့အပြစ်ဖြေခြင်းကိုပြုအပ်သောငါနွားအသွေးစိတ်အသွေးကိုယူ၍ရစ်ပလင်ပတ်လေဥโจတို့၌ထည့်ရမည်ရစ်ပလင်အပေါ်၌လည်းထိုအသွေးကိုလက်ညှိုးနှင့်ခုနှစ်ကြိမ်တိုင်အောင်ဖြန်း၍ ဣဒေလအမျိုးသားတို့၏မစင်ကြယ်သောအပြစ်မှစင်ကြယ်တန့်ရှင်းစေရမည်အငယ်20မှ28ထိုတို့တန့်ရှင်းရာဌာနတော်အဖို့ပရိသတ်စည်းဝေးရာတဲတော်အဖို့ရစ်ပလင်အဖို့အပြစ်ဖြေခြင်းကိုပြီးစီးပြီးမှအသက်ရှင်သောစိတ်ကိုဆောင်ခဲ့ရမည် အာယုန်သည်အသက်ရှင်သောစိတ်ကောင်းပေါ်မှလက်နှစ်ဖက်ကိုတင်လျက်ဣဒရေလအမျိုးသားတို့၏ဒုစရိုက်မှဆ၍ ပြစ်မှားသောအပြစ်အမျိုးမျိုးရှိသမျှတို့ကိုပေါ်ပြ၍စိတ်ကောင်းပေါ်မှာတင်ထားပြီးလင်တော်လျော်သော လူတွင်တောသို့စေလွတ်ရမည်သူတို့အပြစ်ရှိသမျှကို လူမနေသော အရက်သို့ဆောင်သွားသောထိုစိတ်ကိုတော၌လွတ်လိုက်ရမည်တပန်းအာယုန်ဒီပရိသတ်စည်းဝေးရာတဲတော်တဲသို့ဝင်၍တန်ရှင်းရာဌာနတော်တဲသို့အရင်ဝင်သောအခါဝတ်တော်ပိတ်ချောအဝတ်ကိုချွတ်၍ ထိုအရ၌ထားရမည်။တန်ရှင်းရာဌာန၌ကိုကိုရေချိုး၍မိမိအဝတ်ကိုဝတ်ပြီးမှတဖန်ထွက်လာ၍မိမိမိရှုရာရစ်လူများမိရှုရာရစ်ကို ပူဇော်သဖြင့်မိမိအဖို့နှင့် လူများအဖို့အပြစ်ဖြေခြင်းကိုပြုရမည်။အပြစ်ဖြေရာရစ်ကောင်စီဥကိုရစ်ပလင်ပေါ်မှာမိရှုရမည်။လွတ်လပ်လဟာတို့စိတ်ကိုလွတ်လိုက်တော်သူသည်လည်းမိမိအဝတ်ကိုလျှော်၍ ကိုကိုရေချိုးရမည်ထိုနောက်မှ တက်သေးသို့ဝင်ရမည်တန်ရှင်းရာဌာနတော်၌အပြစ်ဖြေခြင်းကိုပြုအပ်သောငါဆောင်တွင်းသောအသွေးနှင့်ဆိုင်သောအပြစ်ဖြေရာရစ်နွားကို၎င်းအပြစ်ဖြေရာရစ်စိတ်ကို၎င်းတက်ပြင်းသို့ယူသွား၍အရေးအသားချင်းတို့ကိုမိရှို့ရမည်မိရှို့သောသူသည်လည်းမိမိအဝတ်ကိုလျှော်၍ကိုကိုရေချိုးရမည်ထိုနောက်မှတက်သေးသို့ဝင်ရမည် အငယ်29မှ34တင်တို့သည်အစဉ်ဆောင်ရသောပညတ်တော်ဟုမူကားအမျိုးသားချင်းဖြစ်စေတင်တို့တွင်တဲနေသောတပားမျိုးသားဖြစ်စေတတမလ10ရက်နေ့၌အလုတ်ကိုအလင်းမလုံးချိုးချံစွာကျင့်လျက်နေရကြမည်အကြောင်းမူကားတင်တို့သည်သာရဘုရားရှိတော်၌အပြစ်ရှိသမျှတို့နှင့် ကင်းစင်မည်အကြောင်း ထိုနေ့ရ၌ယေဘုဟိတ်သည် တင်တို့ကိုစင်ကြယ်စေခြင်းဟာအပြစ်ဖြေခြင်းကိုပြုရမည်ထိုနေ့ရက်သည်သာဝရဘုရားပြည့်ညတ်တော်အတိုင်းတင်တို့ညင်ဝတ်ရာဥပုံနေ့ချိုးချံစွာကျင့်ရသောနေ့ဖြစ်သည်အဖအရာ၌ယေပရောဟိအမှုကိုဆောင်စီခြင်းဟာအရင်ယေပရောဟိလက်မှဗိသိက်နှင့်တကွယေပရောဟိအရာကိုခံတော်သူသည်ထိုအပြစ်ဖြေခြင်းကိုပြုရမည်ထိုယေပရောဟိတ်သည်တန်ရှင်းသောပိတ်ချောအဝတ်ကိုဝတ်၍ တန်ရှင်းရာဌာနတော်အဖို့ပရိသတ်စည်းဝေးရာတဲတော်အဖို့ရစ်ပလင်အဖို့ရစ်ပရောဟိတ်များအဖို့ပရိသတ်အပေါင်းတို့အဖို့အပြစ်ဖြေခြင်းကိုပြုရမည်ဤ၍ကဣဒရလအမျိုးသားတို့အပြစ် ရှိသမျှတို့ကြောင့်တစ်နှစ်တစ်ခါအပြစ်ဖြေခြင်းကို ပြုမိအကြောင်းတင်တို့သည်အစဉ်ဆောင်ရသောပညာတော်ဖြစ်သည်ဟု မောရှေအားသာရဖျားမှားထားတော်မူသည့်အတိုင်းအာယုံပြုလေ၏